အခန်းကြီး43အငယ်1မှ9အိုဖျားသခင်အကျွန်ုပ်အမှု၌တရားဆုံးဖြတ်တော်မူပါကရုဏာမရှိသောလူမျိုးတစ်ဖက်ကနေ၍အကျွန်ုပ်အမှုကိုစောင့်တော်မူပါတစ္ဆာမရှိ မတရားသောသူ၏လက်မှအကျွန်ုပ်ကိုကယ်လွတ်တော်မူပါ ကိုရိုဒီကျွန်ုပ်ခိုလုံရာဖျားဖြစ်တော်မူ၏အကျွန်ုပ်ကိုအဘယ်ကြောင့်စွန့်ပစ်တော်မူသနည်း ရန်သူညှင်းဆဲနှိပ်စက်ခြင်းကိုခံရ၍အကျွန်ုပ်သည်ကြမ်းတမ်းသောအဝတ်ကိုဝတ်လျက်အဘယ်ကြောင့်နေရပါသနည်းအလင်းတော်နှင့်တစ္ဆာတော်ကိုစေလွတ်တော်မူပါသူတို့သည်လမ်းပြ၍တန်ရှင်းသောတောင်တော်သို့၎င်းတဲတော်သို့၎င်းအကျွန်ုပ်ကို ပို့ဆောင်ပါစေသောတို့ပြုလျင်ဘုရားသခင်၏ရစ်ပလင်တို့၎င်းအကျွန်ုပ်ဝမ်းမြောက်ရွှင်လန်းရာဘုရားသခင်ထံသို့၎င်းအကျွန်ုပ်သည်ရောက်လာ၍ကိုရော့ကိုစောင့်တီးတဲ့ ချီးမွမ်းထောမနာ ပြုပါမည်ဖျားအကျွန်ုပ်၏ဖျားအိုငါဝိညာဉ်တင်ဒီအဘယ်ကြောင့်ညှို့ငယ်သနည်းငါအထဲမှအဘယ်ကြောင့်မငြိမ်မဝှက်ရှိသနည်းဘုရားသခင်ကို မျှော်လင့်လျက်နေလောငါကိုကယ်တင်တော်မူသောအရှင်ငါကိုးကွယ်သောဘုရားသခင်၏ကျေးဇူးတော်ကိုငါချီးမွမ်းထောမနာ ပြုရလေအံ့တည်း